ကမ္ဘာသာသနာတိတရားတော်၅ဘုထဲမှာတတိယနဲ့သရုတ်ထဒီနှစ်ဘုကပฏิပဌာန်တရားတော်ပါပဲအဲဒီပฏิပဌာန်တရားတော်နှစ်ဘုထဲကအခုပထမပိုင်းပฏิပဌာန်တရားတော်ကိုဟောရမယ်ဧကယနောယံဘိကဝေမေကော အတ္တနာဝိတ္တရိယာသောကပရိဒေဝနံသံဒိကမာယဒုက္ခဒေါမနသနာအထင်ကမာယညာယသာအဓိကမာယနိဗ္ဗာနသာသစ္စိကရိယာယယရိတံသတ္တရောတတိပဌာနာအမှားရမှုတတိပဌာန်၄ပါးဆိုတဲ့ဤကျင်လန်းဟာအတ္တဝါတွေမှာစိတ်ငြိကြေးစင်ကြယ်ဖို့ တခုရီသောလားတကြောင်ဒီသောလားဖြစ်သည်ဆိုရင်ဘူးဆွေးမှုငိုကြွေးမှုတို့ကိုကြောလွန်ဖို့လဲတခုရီသောလမ်းတကြောင်ဒီသောလမ်းဖြစ်သည်ဘုဆင်းရဲ့စိတ်ဆင်းရဲတွေခြုံငိမ့်ဖို့လဲတခုရီသောလမ်းတကြောင်ဒီသောလမ်းဖြစ်သည်အရိယာမဲ့ရဖို့လဲတခုရီသောလမ်းတကြောင်ဒီသောလမ်းဖြစ်သည် နိဗ္ဗာန်ကိုမျက်မှောက်ပြုဖို့လဲတကူဒီသောလမ်းတကြောင်ဒီသောလမ်းဖြစ်သည်လို့မြတ်စွာဘုရားကဟောတာပါတယ်အတ္တဝါတွေမှာလောဘဒေါသစသောစိတ်ညစ်ကြေကိလေသာတွေရှိနေလို့သူတစ်ပါးကိုတတ်ခြင်းနှင်းစေခြင်းသူတစ်ပါးဥစ္စာကိုခိုးခြင်းလူယူခြင်းလိမ်ခြင်းစသော မကောင်းမှုအကုသိုလ်တွေကိုပြုနေကြတယ် အဲ့ဒီအကုသိုလ်ကြောင့်အပယ်လေးပါးရောက်ပြီးတော့လည်းဆင်းရဲနေကြရတယ်တခြားကုသိုလ်ကြောင့်လူပြည့်လာတဲ့အခါလဲအသက်တိုးခြင်းနာရောဂါများခြင်းသာဝနေရေးမပြေလည်ခြင်းစသောဆင်းရဲတွေကိုတွေ့ကြုံခံစားနေကြရတယ်အဲ့ဒီလောဘဒေါသစသောစိတ်ညစ်ကြေးတွေရှိနေလို့ ဘဝအသေးသေးဖြစ်ဖြစ်ပြီးအိုရနာရသိရစသောရှင်ရင်းနဲ့လည်းတွေ့ကြုံခံစားနေကြရတယ်။အဲဒီတော့ယခုဖော်ပြခဲ့တဲ့အပယ်ရှင်ရအိုနာသေးစသောရှင်ရတွေမှကဲလို့ချင်းအဲဒီလောဘဒေါသစသောစိတ်ညစ်ကြေးတွေကင်းရှင်းစင်ကြယ်အောင်ကျင့်ကြံအားထုတ်ဖို့လိုနေပါရဲ့။ အဲ့ဒီစိတ်ညစ်ကြေးတွေကင်းရှင်းစင်ကြယ်အောင်ကျင့်မှုရာကဖြစ်စေယုံနာတွေကို အမှတ်ရပြီးသိအောင်ကျင့်ရတဲ့ဒီသတိပဋ္ဌာန်ကျင့်လန်းတခုဤသာ ရှိပါတယ်တဲ့အဲဒီတော့လောဘဒေါသစသောစိတ်ညစ်ကြေးကင်းစေခြင်းဒီသီလလားဖြင့်လားကျင့်ရသွားရမယ်ဒီနည်းအားဖြင့် ဧကယနာဆိုတာတရားနည်းသောလမ်းပဲတရားနည်းသောလမ်းဆိုတာအဲ့ဒီလမ်းကသွားရင်လမ်းခွဲမရှိသောကြောင့်တရားရသို့လွယ်မပြီးရောက်ကြမရှိဘူးမိမိရောက်လို့ရသို့သာမုတ်ချရောက်နိုင်တယ်အဲ့ဒါလိုပဲဒီသတိပ္ပံအကျင့်ကလည်းလမ်းခွဲမရှိတဲ့တရားနည်းသောလမ်းဖြစ်သောကြောင့် ဒီသစ္စာနည်းရရှုမှတ်နေရင် နောက်ဆုံးကြတော့စိတ်ငြိကြေးတွေလုံးဝစင်ကြယ်ရာအရာတဖို့သို့ရောက်ပြီးမုတ်ချစင်ကြယ်သွားနိုင်ပါတယ်တဲ့။ဒါကြောင့်စိတ်ငြိကြေးတွေစင်ကြယ်စေခြင်းရင်ဒီသတိဓာလအတိုင်းကျင့်သွားရမယ်လို့ညွှန်ကြားတော်မူတာပါပဲ။ရှင်းရှင်းကဘုရားပစ္စည်းကဗုဒ္ဓရဟန္တာတွေလည်းဒီသတိဓာလဖြင့်သာကျင့်ပြီး စိတ်ငြိမ်ကြီးစင်ကြဲပြီးဆင်းရဲခသိငြိမ်းတဲ့နိဗ္ဗာန်ကိုရောက်ကြတယ်။နောက်ခါမှလည်းဒီသတိပ္ပံအကျဉ်းလမ်းဖြစ်ရင်စိတ်ငြိမ်ကြီးစင်ကြဲပြီးဆင်းရဲခသိငြိမ်းတဲ့နိဗ္ဗာန်ကိုရောက်ကြရမယ်။အခုကလည်းဘောရမြတ်စွာဘုရားနဲ့တကွာတတိတာဝရဟနာတွေဟာဒီသတိပ္ပံအကျဉ်းလမ်းဖြစ်ရင်စိတ်ငြိမ်ကြီးစင်ကြဲပြီးဆင်းရဲခသိငြိမ်းတဲ့နိဗ္ဗာန်ကိုရောက်ကြရတယ်ဆိုတာကို သဟံပတိဇမကြီးကဘုရားထံတင်ပြတယ်တင်ပြတဲ့အတိုင်းမှန်ကန်သောကြောင့်မြတ်စွာဘုရားကမကန့်ကွက်ဖဲမပြင်းစင်ပဲအဲ့ဒီတင်ပြချက်ကိုလက်ခံပြီးဟောပြတော်မူခဲ့ပါတယ်လောကမှာလူတွေဟာအိမ်အောင်ပဲဖြစ်သူသာသမီဖြစ်သူ အမိဖဆသောအလွန်ချစ်ခင်တဲ့သူတွေဘေးရည်ပျက်စီးခြင်းကြောင့်လည်း စိုးရိမ်ပူဆွေးနေကြရတယ်ငိုကြွေးနေကြရတယ်စီဝဥစ္စာတွေပြည့်စည်ခြင်းအကြီးအကျယ်နာယောဂဆွဲကနေခြင်းစသည်တို့ကြောင့်လဲစိုးရိမ်ပူဆွေးနေကြရတယ်ငိုကြွေးနေကြရတယ်အဲ့ဒါတွေဟာဆက်စုပ်စရာကြောက်စရာအလွန်ကောင်းတာတွေပဲအဲ့ဒါတွေလုံးဝမရှိပဲကင်းနေရင်ချမ်းသာကြမှာပဲဒါကြောင့်အဲ့ဒီစိုးရင်ဘူးဆွေးရ ငိုကြွေးရတဲ့ဆင်းရဲတွေကိုလွန်မြောက်ပြီးကင်းငြိမ်အောင်အားထုတ်ဖို့လိုပါတယ်။အဲဒါတွေကနတ်တရားစသည်တွေကိုကိုယ်ွယ်နေုံဆူတောင်းနေုံနဲ့တော့မကင်းရှင်းဘူး။ဒီတတိပဒအကျဉ်းလန်းတိုင်းပြင့်မှလာအဲဒါတွေကလုံးဝကင်းရှင်းသွားနိုင်တယ်။ဘုရားလက်တော်က ပဒါစာရာပဒါစာရီဆိုတဲ့မျိုးသမီးဟာသူ့လင်နဲ့သူ့သားနှစ်ယောက်ရဲ့သူ့မိဘသူ့မောင်ရဲ့အဲဒီချစ်ခင်ရင်းနှီးတဲ့သူတွေအကုန်လုံးသေသွားကြသောကြောင့်ဆိုရင်ဘူးဆိုရင်ငိုကြွေးနေရရှာတယ်စိတ်လည်းဖောက်ပြန်ပြီးယူနောက်နေရရှာတယ်တစ်ချိန်ကျတော့မြတ်စွာဘုရားတရားဟောနေစဉ်ဘုရား ရှေ့တော်မောက်မှလာရောက်တယ်အဲ့ဒီခါမြတ်စွာဘုရားဤတရားစကားနာကြပြီးဒီပရိဒါနီလအယနှလုံးသွင်းရှုမှတ်လိုက်သောကြောင့်ဆိုရင်မှုစေမှုငိုကြွေးမှုတွေလုံးဝပျောက်ကင်းသွားတယ်အမြဲတမ်းစိတ်ချမ်းသာမှုကိုရသွားတယ်အခုနေခါလဲသာသေးလို့နင်းသေးလို့သမီးသေးလို့မိဘသေးလို့စသည်ကြောင့် မိနိုင်မစားနိုင်အလွန်မင်းဆွေရင်ဘူးဆွေနေကြတဲ့သူတွေဟာလည်းဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းတတိပဌာအကျဉ်းလမ်းဖြင့်ရှုမှတ်ကြသောကြောင့်သင်္ဃဆယ်ရစသည်ကြတဲ့အခါအဲ့ဒီဆွေရင်ဘူးဆွေမှုတွေကင်းပြီးချမ်းသာသွားကြပါတယ်အဲ့ဒီလိုချမ်းသာမှုတဲ့သူတွေဟာညာထောင်နဲ့ချီပြီးများလာပါပြီဒီတတိပဌာလမ်းရကျင့်ရင် ဒီဘဝသာမဟုတ်ဘူးနောက်နောက်ဘဝတွေမှာလည်းအဲ့ဒီဆိုရင်ဘူးဆွေးမှုငိုကြွေးမှုတွေဟာလောကကင်းရှင်းသွားတော့တာပါပဲဒါကြောင့်ဆိုရင်ဘူးဆွေးမှုငိုကြွေးမှုဆင်းရဲတွေအစဉ်သာဝရကင်းညင်ကြရင်ဒီသတိပ္ပာလန်းစဉ်ရရှုမှကျင့်သုံးသွားကြရုံပါပဲနောက်ပြီးတော့ဘတ်တော်တွေလက်ငင်းတွေ့ပြီးဆင်းရဲနေကြရတာဟာကိုယ်ဆင်းရဲစိတ်ဆင်းရဲတွေရှိနေလို့ပဲ အဲဒီကိုဆင်းရဲစိတ်ဆင်းရဲတွေကိုပယ်ရှားပြနိုင်မယ်ဆိုရင်ဒီလောကလုံး၌သတ္တဝါတွေဟာနေတာထိုင်တာပြေးပြီးချမ်းသာနေကြမှာပဲကိုဆင်းရဲဆိုတာကိုယ်တည်းကနာကျင်ကြိုက်ခဲမှုစသည်တွေပါပဲအဲဒီကိုဆင်းရဲတွေဟာနာယောဂါတွေကြောင့်လည်းဖြစ်ပွားနေကြတယ်သူတစ်ပါးနှိမ့်ဆက်လို့လည်းဖြစ်ပွားနေကြတယ်အလွန်အေးချမ်းသာသောဇာတိဥဒ္ဓကြောင့်လည်းဖြစ်ပွားနေကြတာပါပဲ။ ခလုတ်တိုက်ခြင်းဆူဆူခြင်းလိမ့်ကြခြင်းလဲကြခြင်းစသည်ကြောင့်လဲဖြစ်ပေါ်နေကြတာပါပဲစိတ်မချမ်းသာခြင်းစိတ်ဆင်းရဲခြင်းတွေကလည်းစိတ်သူတွေပျက်စီးခြင်းစီဝဥစ္စာတွေပျက်စီးခြင်းဘေးရန်အန္တရာယ်နဲ့တွေ့ရခြင်းကိုယ်လိုတိုင်းမဖြစ်ခြင်းစသည်ကြောင့်စိတ်နှလုံးမသာခြင်းဝမ်းနည်းခြင်းကြောက်လန့်ခြင်းစသည်အနေဖြင့်ဖြစ်ပွားနေကြတာပဲ အဲဒီကိုယ်စင်းစိတ်စင်းရဲတွေကင်းအောင်ဘယ်သူမှပြုလုပ်ကဲတင်မပေးနိုင်ဘူးဒီသတိဓာလအတိုင်းကျင့်မှသာအဲဒီစင်းရဲတွေလုံးဝကင်းသွားနိုင်တယ်စီးပွားရေးအလောက်ကံနဲ့စပြီးစိတ်ပူပန်နေကြတဲ့သူတွေကလည်းတချို့ဟာသတိဓာကျင့်ကိုကျင့်ခြင်းဖြင့်ဆွေချမ်းသာသွားကြတာတွေရှိပါတယ်တချို့ပုဂ္ဂိုလ်မှာ ဘယ်စင်းနဲ့မှအခုလိုမပြောင်းနိုင်တဲ့ယောဂဝေဒနာကိုဆင်းရဲတွေလည်းဒီသတိဓာတ်ချင်းဖြင့်ပင်လုံးဝကြောက်ကင်းသွားတာရှိပါတယ်ကိုဆင်းရဲစိတ်ဆင်းရဲအစဉ်သာဝရပြောက်ကင်းတာကတော့ဒီသတိဓာတ်ချင်းကိုအပြည့်စုံခြင်းပြီးအရာတမေဖို့ရောက်မှပဲပြည့်စုံပါတယ်အဲ့ဒီညာလာဖြစ်ပြီးတဲ့သူမှာပြိဋိဘံသုရိမနောက်ကာလ၌ ဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေအကုန်လုံးစင်ထာဝရကင်းပြောက်သွားတော့တာပါပဲဒါကြောင့်အဲဒီလိုကိုယ်ဆင်းရဲစိတ်ဆင်းရဲမြဲတမ်းကင်းငြိမ်ပြီးစင်ထာဝရချမ်းသာလိုကြရင်ဒီသတိဓာကျင့်လန်းအတိုင်းကျင့်သွားကြဖို့ပါပဲအတ္တဝါတွေမှာလောဘဒေါသစသောကိလေသာတွေရှိနေလို့ဘဝအသစ်ဖြစ်ဖြစ်ပြီး ဟိုခြင်းနာခြင်းသိခြင်းစသောဆင်းရဲတွေကိုခံစားနေကြရတယ်။အဲဒီဆင်းရဲတွေဖြစ်ကြောင်းကိလေသာတွေကိုအရိယာမဲ့ဖြင့်သာကင်းငြိမ်းစေနိုင်တယ်။အဲဒီအရိယာမဲ့ကိုလည်းသတိပဋ္ဌာန်အကျင့်လမ်းဖြင့်သာရနိုင်တယ်။နောက်ပြီးတော့ဆင်းရဲခသိငြိမ်းတဲ့နိဗ္ဗာန်ကိုလည်းဒီသတိသာလမ်းဖြင့်သာရောက်နိုင်တယ်။ဒါကြောင့် ကိလေသာဟူသည်မြကင်းငိမ့်စေနိုင်တဲ့အရိယာမဲ့နဲ့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကို ရောက်ခြင်းရင်ဒီသတိပ္ပံလားအတိုင်းကျင့်သုံးသွားကြဖို့ပါပဲအဲ့ဒီသတိပ္ပံကျင့်လားဆိုတာကတစ်ကာယ ानु ပါဒနာသတိပ္ပံနှစ်ဝေဒနာ ानु ပါဒနာသတိပ္ပံသုံးစေတ ानु ပါဒနာသတိပ္ပံလေးဓမ္မ ानु ပါဒနာသတိပ္ပံလို့၄ပါးရှိပါတယ်အဲ့ဒီ၄ပါးတဲ့က ကာနုပါဒနာသတိပ္ပံဆိုတာကာယဆိုတဲ့ရုပ်ပေါင်းကိုရှုမှတ်ပြီးပြီးတာပါပဲအဲဒီကာနုပါဒနာရဲ့ရှုပုံကို14မျိုးအကျေပြထားပါတယ်အဲဒီ14မျိုးတွေကအမှတ်1ကအာနာပါနာသတိဆိုတဲ့ကမ္မထာမှာပဲအာနာပါနာဆိုတာရှုသွင်းတဲ့ဝင်လေနဲ့ရှုထုတ်တဲ့ထွက်လေပဲအဲဒီဝင်လေထွက်လေကိုနာသီဝကတိုက်ထိပ်ပြီး ဝင်တိုင်းထွက်တိုင်းဝင်တယ်ထွက်တယ်စသည်ဖြင့်မပြတ်ရှုမှတ်နေဖို့ပါပဲအဲဒီလိုရှုမှတ်နေခြင်းဖြင့်ဇန်သမာဓိဖြစ်တဲ့အခါအဲဒီဇန်ကိုအခြေခံပြုပြီးယုံနာ ဖြစ်တဲ့အနိစ္စစသည်ကိုရှုသိတဲ့ဝိပဿနာဉာဏ်ကိုဖြစ်စေဖို့အထာရများမှာဖွင့်ပြထားပါတယ်။မှတ်နစ်ကတော့သွားရရစသည်ကိုရှုဖို့မှာပဲအဲ့ဒါကိုတော်တော်ကြာမှအကျေပြောရမယ် မှတ်သုံးကတော့သံစဉ်၄ပါးဖြင့်ရှုပုံမှာပဲဒါလည်းတော်ကြာမှအခြေပြောရမယ်အမှတ်၄ကတော့သာမင်းမွေးညင်းခြေသက်လက်သက်သွားအေးစသော32ပါးသော ရုပ်ဖို့တွေကို ရှုပုံမှာပဲအဲ့ဒီ32ပါးသောရုပ်ဖို့တွေရှုပြီးဇန်သမารိရတဲ့အခါအဲ့ဒီဇန်ကိုအခြေခံပြုပြီးဝိပဿနာကိုဖြစ်စေဖို့အထာရများမှာဖွင့်ပြထားပါတယ်။ အမှန်ငါးကတော့ဒါလေးပါးကိုရှုပြီးဝိပဿနာဖြစ်ပွားစေုံမှာပဲအဲ့ဒါကိုလည်းတော်တော်ကြာမှရှင်းလင်းပြောကြရမယ်အမှ6မှ14အထိကိုယ်ပိုင်းကတော့သူသေးကောင်စသည်နဲ့နိုင်ရှင်ပြီးဆက်ဆုပ်ဖွယ်အတုဝထင်အောင် ရှုကုန်တွေပါပဲအဲ့ဒီကာနုပဒနာ14မျိုးတဲကအမှတ်နှစ်အရရှုကုန်ကို နိဇံတော်ဝါကိစ္ဆာမိတိပသနာတိသွားနေစေမှလည်းသွားစီဟုသိဤစသည်ဖြင့်ကိုမူရာ ပြူတိုင်းဖြစ်တိုင်းရှုမှတ်ပြီးမှန်တိုင်းသိရန်ညွှန်ပြထားပါလေဒါကြောင့်သွားနေစေမှသွားတဲ့လှုပ်ရှားတဲ့ကိုမူရာကိုစူးစိုက်ပြီးသွားတယ်သွားတယ်လို့ရှုမှတ်ရတယ်ခြေတော်ကြွားစားမှနင်းချတဲ့အဆုံးရောက်အောင် ခြေလမ်းတိုင်းခြေလမ်းတိုင်းရှုမှတ်သွားရတယ်။တနည်းအားဖြင့်ညာလမ်းနဲ့ဘယ်လမ်းနဲ့လို့ရှုမှတ်ရတယ်။တနည်းအားဖြင့်ကြွတယ်လမ်းနဲ့ချတယ်လို့ရှုမှတ်ရတယ်။သွားနေရမှာရနေရင်လည်းတောင့်ပြီးရနေတဲ့ကိုယ်ကိုစူးစိုက်ပြီးရက်တယ်ရက်တယ်လို့မပြတ်ရှုမှတ်နေရတယ်။ရရမှထိုင်ချလိုက်တော့လေးကြသွားတဲ့ကိုယ်မူရာစူးစိုက်ပြီးထိုင်တယ်လို့ရှုမှတ်ရင်ထိုင်ရတယ်။ ထိုင်ပြီးတဲ့အခါလက်ချေကိုပြုပြင်မှုရှိရင်အဲဒီပြုပြင်မှုကိုယူမှပြီးပြုပြင်ရတယ်။ဘာမှပြုပြင်မှုမရှိပဲငြိမ်ငြိမ်ထိုင်နေတဲ့အခါကျတော့တောင့်ပြီးထိုင်နေတဲ့ကိုယ်မူရာကိုစူးစိုက်ပြီးထိုင်နေထိုင်နေလို့ပဲမပြတ်ရှုမှတ်နေရတယ်။အဲဒီလိုထိုင်တာတစ်မျိုးတည်းမှတ်နေရလို့အာထုံမှုဝိရိယ အာရုံနေရင်တဏှာမှထိတာနဲ့တွဲပြီးထိုင်တယ်ထိတယ်ထိုင်တယ်ထိတယ်လို့မပြတ်ရှုမှနေရတဲ့တနည်းအားဖြင့်ထိုင်နေရင်ဝမ်းမိုက်ကဖောင်းနာပိန်နာထင်ရှားနေပါတယ်ဒါကြောင့်အဲ့ဒီဖောင်းနာပိန်နာကိုလည်းစူးစိုက်ပြီးဖောင်းနေပိန်နေဖောင်းနေပိန်နေလို့မပြတ်ရှုမှနေရတယ် ဒါလည်းဝမ်းပိုက်ကထင်ရှားနေတဲ့ကိုမူရရုပ်ကိုရှုမှတ်ပြီးပြီးနေတာပါပဲအဲဒီလိုကိုမူရဟူသမျှရှုသိရကြောင်းကိုယထာယထာဝါပနာသာကာယောပဏိတောဟောတိတထာတထာနံပသနာတိတည်ရှိနေသောအချင်းအရာဖြင့်တည်ရှိနေတိုင်းသောအချင်းအရာဖြင့်ရုပ်ပေါင်းကိုယ်ကို သိ၏လို့ဟောထားပါတယ်အဲ့ဒီညွှန်ကြားချက်ဖြင့်လက်ရှိစားသောကိုယ်ငါတွေလှုပ်ရှားပြုပြင်တာမျက်စိမိတ်တာမျက်စိဖွင့်တာဝါမိုက်လှုပ်ရှားတာစသောကိုယ်မူရာဟုသမျှကိုရှုမှတ်ပြီးအမှန်တိုင်းသိအောင်ကျင့်ဖို့ကြဆိုတော်မူတာပါပဲဒါကြောင့်ဘုန်းကြီးတို့ကအများပြည်တယ်တဲ့ဖောင်းနာပိနာကစားပြီးရှုမှတ်ဖို့ညွှန်ကြားနေပါတယ်ညွှန်ကြားတဲ့အတိုင်းရှုမှတ်ပြီးဝိပဿနာဉာဏ်တူး မဂ္ဂိုတရားတို့တွေကိုကိုယ်တိုင်တွေ့ရပြီးအားရကျေနပ်သွားကြတဲ့ပုဂ္ဂိုလ်တွေဟာတသိမကများလာပါပြီ။ထိုင်နေရာကလဲအိတ်ချလိုက်တဲ့အခါလဲပြုပြင်သမျှကိုယ်မူရာတွေကိုစူးစိုက်ရှုမှတ်ရင်လဲအိတ်ချရတယ်။အဲဒီလိုလဲအိတ်ချခိုင်းမှလဲတရားဓုကို ရနိုင်တာပါပဲ။အဲဒါအရှင်အနန္ဒာ ယန္တာဖြစ်သွားပုံဖြင့်အလွန်ထင်ရှားပါတယ်။ဇာနာနာဟာမြတ်စွာဘုရားပြိဋိဘသာနာမူပြီးနောက်3လကျော်၄ရက်မြောက်နေ့မှာညဥ်ကလေးကဈဉာလျှောက်ပြီးယန္တာဖြစ်ရအောင်အားထုတ်နေခဲ့ပါတယ်။ဈဉာသွားနေရင်ဆိုတော့ယခုပြောပြနေတဲ့အတိုင်း သွားတယ်သွားတယ်ညာလန်းတယ်ဘယ်လန်းတယ်ကြွတယ်လန်းတယ်ချတယ်လို့ရှုမှနေပုံမျိုးဖြစ်မှာပါပဲတညာလုံးစညာကြောက်ပြီးရှုမှအထုတ်နေတာနည်းနည်းလေးငါနေတော့ရောက်နေပြီဒါပေမဲ့မိမိရလို့တဲ့ဉာဏ်နာဖြစ်ကိုတော့မရောက်သေးဘူးတဲ့အဲ့ဒီတော့ရှင်အနန္ဒာကဆင်းရဲတယ်ပြင်းပြင်းထန်ထန်တင်းတင်းရင်းရင်းအာထုဒ္ဓါကတော့သွမ်းကုန်နေပြီ ဒါလည်းပို့ပြီးအာထုတ်ဖို့တော့လိုမယ်မဟုတ်ပါဘူး။ဘာကြောင့်တရားသူကိုမြတ်သေးပါလိမ့်မလဲ။မြတ်စွာဘုရားကအာဘိစကမင်ကြတော်မူခဲ့တယ်။အာနန္ဒာသင်မှာပါရမီကုသိုလ်ပြည့်စုံနေပါတယ်။အာထုတ်ရပါ။လင်းမြန်စွာရဟန္တာဖြစ်ပါလိမ့်မယ်လို့အာဘေမင်ကြထားခဲ့တာပဲ။အဲ့ဒါမုတ်ချမှန်းကန်တဲ့စကားဖြစ်မှာပဲ။ငါကတရားလုံးပြန်လျှောက်ပြီး အားထုတ်နေတဲ့အတွက်ဝိရိယလွန်ခဲ့ပြီးတမာရီအားလျော့နေတယ်ဒါကြောင့်တရားမတက်ဖဲနေတာဖြစ်မှာပဲဝိရိယနဲ့တမာရီညီမြအောင်လဲလျောင်းရင်အားထုတ်မယ်လို့ရည်ရွယ်ပြီးတော့ကျောင်းကနေဝင်ပြီးအိယာကရင်ပေါ်မှာထိုင်ပါတယ်။ဆရာကလှဲ့ချလိုက်တယ်။အဲဒီလှဲ့လိုက်တော့မှ ဝိပဿနာဉာဏ်တွေထဲမဲ့ဖို့ဉာဏ်တွေအစဉ်အတိုင်းဖြစ်ပွားတိုးတက်ပြီးဉာဏ်သာဖြစ်သွားပါတယ်တဲ့အဲ့ဒါယခုပြောနေတဲ့ရှုမှတ်ပုံဖြင့်လက်အချလိုက်တာကိုရှုမှတ်ပြီးခေါင်းပေါ်ခေါင်းမရောက်သေးခင် ရတမဖို့အထိရောက်သွားတာပါပဲအเจ้าညီညွတ်ရင်တရားသူဖြစ်ပုံကအလွန်မြန်တာပါပဲ ကိုမူရာပြုတိုင်းပြုတိုင်းအပြည့်ရှုမှတ်ဖို့အရေးကြီးပါတယ်ဒါလို့ဆိုရင်အမှတ်နှစ်ကာနုပဒနာရရှုမှတ်ပုံပြည့်စုံတော့ပါပြီအဲဒီလိုရှုမှတ်နေစဉ်မှာသမုဒိယဓမ္မနုပတိဝကမေဝိရတိဝရဓမ္မနုပတိဝကမေဝိရတိသမုဒိယဝရဓမ္မဝရဓမ္မနုပတိဝကမေဝိရတိကိုမူရယုတ်ဤဖြစ်ခြင်းပြည့်ခြင်းကို ရှုမြင်တဲ့နေသည် ဖြစ်ကြောင်းပြကြောင်းကိုလည်းရှုမြင်တဲ့အနေဒီစသည်ဖြင့်ဟောထားတဲ့အတိုင်းအဖြစ်ပြစသည်ကိုလည်းကိုယ်ပိုင်ဉာဏ်ဖြင့်တွေ့ပြီးသိမြင်ပါလေသွားတယ်လို့မှတ်တဲ့အခါသွားတာကမတိတတ်တဲ့ရုပ်မှတ်တာကသိတတ်တဲ့နာမ်စသည်ဖြင့်ယုံနဲ့နာမ်ကိုပိုင်းခြားသည်သိတဲ့ဖောင်းတယ်လို့မှတ်တဲ့အခါဖောင်းတာကယုတ်မှတ်တာကနာမ်စသည်ဖြင့်လေယုံနဲ့နာမ်ကိုပိုင်းခြားသည်သိတဲ့ အဲဒီကနောက်သွားခြင်းနဲ့စိတ်ကြောက်သွားရုပ်ဖြစ်တယ်ရခြင်းနဲ့စိတ်ကြောက်ရရုပ်ဖြစ်တယ်သွားရုပ်ရှိလို့သွားတယ်လို့မသိမှုနာဖြစ်တယ်စသည်ဖြင့်ဘာရဉာဏ်ထက်သန်သလောက်ခွဲကြပြီးပြီးတယ်အဲဒီလိုမှန်တိုင်းသိရသောကြောင့်အာနိတိဒောဇဝေရတိတဏှာဖြင့်မမီမှု၍နေသည်စသည်ဖြင့်ဟောထားတဲ့အတိုင်း ခဏမစဲဖြစ်ပြနေတာကိုသာတွေ့သိနေရတဲ့အတွက်မြဲတဲ့နေချမ်းသာတဲ့ကောင်းတဲ့နေဖြင့်ပါရပြီးတော့လည်းမဆွဲလာမှု အတ္တကောင်နေဖြင့်အထင်မှားပြီးတော့လည်းမဆွဲလာမှုမိစ္ဆာတို့ကအနတ္တလို့သာသိနေတဲ့အဲဒီအိဋ္ဌာသာသောအသိဉာဏ်တွေရင့်တာပြည့်စုံတဲ့အခါမှာနိဗ္ဗာန်ကိုမြင်မှပြုပြီးအရိယာမဉ္ဇဉ်ဖွညာဖြစ်သွားတယ် ရာဓမေဖို့ရောက်ရင်တော့ညာနာဖြစ်သွားတော့တာပါပဲညာနာဖြစ်သွားရင်ပရိနိဗ္ဗာန်သုရိမှနောက်ကာလနဲ့ဆင်းရဲခါသိအကုန်ငြိမ့်သွားတော့တာပဲအောက်ထစ်ဆုံးသောတာပတိမေဖို့ရောက်ပြီးသောတာပန်ဖြစ်သွားရင်ပင် အပေဘဝတွေမှကင်းလွတ်သွားတော့တာပဲဒါကြောင့်အောက်ထစ်ဆုံးအားဖြင့်အဲဒီသောတာပန်ဖြစ်ရောက်အောင် ရှုမှအားထုတ်သွားကြဖို့ပါပဲသာမဇင်၄ပါးပွားစီပုံကိုပြောမယ်ယခုအမှတ်၃သာမဇင်၄ပါးပွားစီပုံကိုဖွင့်ပြဟောကြားရမယ်သာမဇင်၄ပါးဆိုတာ၁သာရကသာမဇင်၂သဗ္ဗယသာမဇင်၃ခောသရသာမဇင်၄အတ္တမောသာမဇင်ဆိုတဲ့ဒီ၄ပါးပါပဲအဲ့ဒီ၄ပါးတွေကဇုံတစ်ခုကိုပြုမယ်ပြောမယ်ဆိုရင် အကျိုးရှိမြဲအကျိုးရှိမယ်မရှိမယ်ဆိုတာကိုဆင်ញင်ပြီးတော့ကျိုးရှိမဲ့အမှုကိုသာပြုရပြောရတယ်အဲဒီလိုဆင်ញင်တာသရကသံစဉ်ပဲအကျိုးရှိမိအမှုဖြစ်ပေမဲ့လို့တင့်တော်ရဲ့လားမတင့်တော်ဘူးလားဆိုတာကိုဆင်ញင်ပြီးတော့တင့်တော်တာကိုမှပြုရပြောရတယ်အဲဒါကသဗ္ဗာယသံစဉ်ပဲ အဲဒီသံသင်နှစ်ပါးကတော့လောကကြီးရာဘက်မှာလဲအကျိုးများစေနိုင်လို့အသုံးကြပါတယ်တရားအထုတ်နေတဲ့အခါလဲဉာဏ်လျှောက်ပြီးအထုတ်ရမယ်ထိုင်ပြီးအထုတ်ရမယ်စသည်ဖြင့်ကြံတဲ့အခါအကျိုးရှိမရှိသိမသိဆင်ញင်ပြီးအာထုတ်ဖို့လိုပါတယ်မပြတ်ရှုမှနေစေမှာတော့ ရားထဲမှာစဉ်းစားဆင်ခြင်နေဖို့မလိုပါဘူးရှုမှမြဲမပြတ်ရှုမှသွားဖို့ပါပဲအဲ့ဒါပဲလိုပါတယ်အမှတ်3ဂောဓရသာမဏေဆိုတာကတော့ဝိပဿနာရှုနေသူမှာဆိုရင်ဖြစ်စေယုံနာတွေကိုမပြတ်ရှုသိနေတာပါပဲအမှတ်4အာနာမောသာမဏေဆိုတာကတော့အဲ့ဒီဂောဓရသာမဏေရပြတ်ရှုမှနေရင်သမာဓိညာအားရှိလာတဲ့အခါကျတော့ ခဏမစက်ထိပြနေတာကိုကိုယ်ပဲညာမြင့်တွေ့ရလို့မမြဲတာကြီးပဲကြောက်စရာကောင်းတဲ့ဆင်းရဲကြီးပဲအတ္တမဟုတ်တဲ့ယုံနာသဘောတရားများကြီးပဲလို့ရှင်းလင်းပြသွားစွာသိသိသွားတာကိုအတ္တမောဟမတွေ့ဝေပဲသာမစဉ်ညမှန်စွာသိတဲ့ညာလို့ဆိုရတာပါပဲအဲ့လိုမျက်ရှုပြီးမှန်စွာသိပုံကို ဗိကံတေပဋိကံတေသံသနာကာရိဟောတိရှေ့သို့သွားရင် နောက်သို့ပြန်ဆုတ်ရင်မှန်စွာသိလျက်ပြုသည်စသည်ဖြင့်ဟောထားပါတယ်အဲ့ဒါဟာရှေ့သို့သွားတိုင်းနောက်သို့ပြန်တိုင်းခြေလမ်းကိုမပြတ်ရှုမှပြီးအမှန်တိုင်းသိသွားဖို့ညွှန်ပြတာပါပဲဒါကြောင့်သောသောပိုင်းကပြောခဲ့တဲ့အတိုင်းသွားတယ်သွားတယ်ညာလန်းတယ်ဘယ်လန်းတယ်ကြွားတယ်လန်းတယ်ချတယ်စသည်ဖြင့် မပြတ်ရှုမှတ်သွားရုံပါပဲအဲဒီလို ရှုတဲ့တရားကိုမပြတ်ရှုမှတ်နေတာကခောဒရသာမရှင်ပဲအဲဒီလိုမပြတ်ရှုနေရင်သမာဓိညာအားရှိလာတဲ့အခါကျတော့မသိတာကယုတ်ရှုသိတာကနံဒီလိုလဲယုတ်နံကိုခွဲခြားပြီးသိတယ်ယုတ်လို့နံလို့ပါဠိပြည့်အမည်နဲ့မပြောတတ်ပေမဲ့လို့ သိစရာနဲ့သိတာလို့ဒီလိုခွဲကြပြီးသိရင်လေနာယုတ်သိခြင်းကိစ္စပြီးတာပါပဲနောက်ပြီးတော့သွားခြင်းနဲ့စိတ်ကြောင့်သွားတယ်သွားလို့သွားတယ်လို့မှတ်သိရတယ်လို့ဒီလိုလဲအကြောင်းနဲ့အကျိုးကို ခွဲကြပြီးသိတယ်နောက်ပြီးတော့သွားခြင်းနာရောသွားတာရောသိမှတ်တာရောချက်ချင်းပင်ကြောက်ပြသွားလို့မမြဲဘူးစသည်ဖြင့်လဲ ရှင်းလင်းပြသွားတာသိရတယ်အဲ့ဒါအမှန်တိုင်းသိတဲ့အတ္တမောဟသံသင်မှာပဲအလောကိတေဝီလောကိတေသံသနာဂါရိဟောတိတဲ့တဲ့ကြည်ရင်စောင်းခဲ့ကြည်ရင်လဲရှုမှတ်ပြီးမှန်တိုင်းသိရမယ်တဲ့ကြည်တိုင်းမြင်တိုင်းကြည့်တယ်မြင်တယ်လို့ရှုမှတ်ရတယ်အဲ့ဒါကခောသရသံသင်ပဲအဲ့ဒီလိုရှုမှတ်နေရင် ကြည်တာရော မြင်တာရောရှုသိတာရောချက်ချင်းပင်ပျောက်ပြသွားတော့မမြဲဘူးစသည်ဖြင့်မှန်တိုင်းသိသိသွားတာကအတ္တမောသံပြင်ပဲပဂရိလူတွေကတော့မြင်ရတာကိုလည်းအမြဲတည်ရှိနေတယ်လို့ထင်တယ်မြင်တာကိုလည်းအမြဲတည်ရှိနေတယ်လို့ထင်တယ်အဲ့ဒါကသီယုသိစဉ်အားဖြင့်သိတဲ့အတိမှပဲသမာဓိညာအားရှိလာတဲ့ခါကျတော့ တဲ့အောင်ကလေးများဟာချက်ချင်းပင်ပျောက်ပြသွားတာလို့ပင်မြင်ရတာရော မြင်တာရောမှတ်သိတာရောချက်ချင်းပင်ပျောက်ပြသွားတာကိုကိုယ်ပညာဖြင့်ရှင်းလင်းစွာသိရတယ်ဒီဥရောပအမေရိကမှာသိပ္ပံပညာရှင်တွေက ရုပ်ရှင်ပြရာမှာတစ်စက္ကန့်အတွင်း၌ဖလင် အရေး30အထိအပြောင်းလဲရှိတယ်လို့ ကြဆိုထားကြတယ်ဒါမိပြီးတဲ့မှာအလင်းရောင်ဟာလည်းတစ်စက္ကန့်အတွင်းမှာအကျိန်90အပြောင်းလဲရှိတယ်လို့ကြဆိုထားကြတယ်ဒါပေမဲ့ပဂတိလူတွေရဲ့အသိဉာဏ်ကတော့အဲ့ဒီလိုပညာစွာပြောင်းလဲနေတာကိုမသိမမြင်နိုင်ကြဘူးဝိပဿနာရှုနေတဲ့ယောဂီကတော့သင်္ခါညာရောက်တဲ့အခါမြင်ရတာရောမြင်တာရော ရှုသိတာရော တရေရေနဲ့အလွန်လင်းမြန်စွာကြောက်ပြက်သွားတာကို တွေးသိရပါတယ်အဲဒီတော့မမြဲတာကြီးပဲနေတဲ့စရာအားကိုးစရာမရှိပဲဆင်းရဲကြီးပဲအတ္တကောင်မဟုတ်တဲ့ယုံနာသဘောတရားများကြီးပဲလို့သင်ရှားစွာသိရပါတယ်အဲ့ဒါဟာအတ္တမောဟတံစဉ်ပဲသမိန်စီတေပတာရိတေသံဇာနာဂာရိဟောတိလက်ခြေတို့ကိုကိုယ်ရင်ဆန့်ရင် ကွေးတယ်ကွေးတယ်ဆန့်တယ်ဆန့်တယ်လို့မပြတ်ရှုမှရတယ်အဲဒီလိုရှုမှနေရင်ဖြည်းဖြည်းချင်းကွေးရဆန့်ရတယ်အဲဒီလိုရှုမှနေရင်ကွေးဆန့်လှူရှားရုပ်တွေဟာတရိပ်ရိပ်နဲ့လင်းမြန်စွာပြောက်ပြဲသွားတာကိုတွေ့ရတယ်ဒါကြောင့် ဝိသယုတ်ရောမှတ်တိရောမှတ်တိရာရောအနိစ္စဒုက္ခအနတ္တကြီးပဲလို့ရှင်းလင်းစွာသိရတယ်အဲ့ဒါဟာအတ္တမောဟတံစင်ပဲအဲ့ဒီကနောက်သင်္ကန်းတပိစသည်အသုံးဆောင်ကိုဂိုင်းတွေသုံးဆွဲတဲ့အခါလဲမပြတ်ရှုမှရင်ဂိုင်းတွေသုံးဆွဲရကုန်စားတော့ရမှာလဲ မပြတ်ရှုမှရင် စားတော့ရကုန်ခင်းကြီးခင်းငယ်စွန့်ရမှလည်းမပြတ်ရှုမှရကုန်အိပ်တဲ့အခါနိုးတဲ့အခါစကားပြောတဲ့အခါစသည်မှလည်းမပြတ်ရှုမှရကုန်အဲဒီလိုရှုမှပြီးအိဋ္ဌစသည်ဖြင့်အမှန်တိုင်းသိပုံများကိုလည်းကောသရတမဇင်အာသမောတမဇင်ဖြစ်ဖြစ်ဟောပြထားပါတယ် ဒါ၄ပါးရှိပုံကိုဟောမယ်ယခုပြောပြခဲ့တဲ့အတိုင်းကိုမူရာတွေကိုရရှိနေရင်ခက်မှဉာဏ်နဲ့အတွေ့အထိထင်ရှားတဲ့အခါပထဝီဓာတ်ကိုထင်ရှားသိရတယ်။ပူရာ၊နွေးရာ၊အေးရာထင်ရှားတဲ့အခါဒီဇောရကိုထင်ရှားသိရတယ်။တောင်းနာ၊တင်းနာ၊တွန်းကန်နာ၊လှုပ်ရှားတာ။ သင်ရှားတဲ့အခါဝါယောဓာတ်ကိုသင်ရှားသိရတယ်အကြီးအဆိုးထင်ရှားတဲ့အခါအာဘောဓာတ်ကို ထင်ရှားသိရတယ်အဲဒီတော့ဒီရုပ်ကိုယ်ထဲမှာဒါလေးပါးမျှတာရှိတယ်အသက်ရှင်နေတဲ့အတ္တကောင်ရဲ့တော့မရှိဘူးလို့ရှင်းလင်းစွာသိရတယ်အဲဒီဒါလေးပါးကလည်းခဏမစဲလင်းမြန်စွာဖြစ်ပြနေလို့ ငိစ္စဒုက္ခအနတ္တကြီးပဲလို့လည်းသိရတယ်။ရှုမှတ်တိုင်းရှုမှတ်တိုင်းအဲဒီလိုသိပြီးသွားတာကလည်းလင်းမြန်စွာပြည့်ပြည့်သွားလို့ငိစ္စဒုက္ခအနတ္တကြီးပဲလို့ဒီလိုလည်းသိရတယ်။အဲဒီလိုအမှန်တိုင်းသိပြီးတော့အသိဉာဏ်ရင့်တဲ့အခါအရိယာမဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသောတာပန်စသည် ဖြစ်သွားနိုင်ပါတယ်အခုဟောပြလာခဲ့တာဟာတတိပဒံတရားတော်ပထမပိုင်းအဆုံးသတ်ပါပဲ။